ရှမာကုခရစ်ဝင်ခန်းကြီးကိုအငယ်1မှ8ငါမှန်ဆိုသည်ကားဘုရားသခင်၏နိုင်ငံတော်သည်တကိုးနှင့်တကွတည်ကြောင်းကိုဤအရ၌ရှိသောသူအချို့တို့သည်မမြင်မီသေခြင်းသို့ မရောက်ရကြဟုမိန်တော်မူ၏6ရက်လွန်သောအခါယေရှုသည်ပေတရုယာကုပ်ယောဟန်တို့ကိုခေါ်၍အခြားသူမပါဘဲမြင့်လှစွာသောတောင်ပေါ်တွင်စိတ်ကြွယ်ရာရက်သို့ ဆောင်ကြွတော်မူ၏။သူတို့ရှေ့၌ထူးခြားသောအဆင်းအရောင်နှင့်ပြည့်စုံသည်ဖြစ်၍အဝတ်တော်လည်းပြောင်လဲလျက်၊ဤမြေပေါ်၌အဘယ်ခဝါသည်မျှမတတ်နိုင်အောင်မိုဃ်းပွင့်ကဲ့သို့အလွန်ဖြူလျက်ရှိ၏။မောရှေနှင့်ဧလိယသည်ထင်ရှား၍ယေရှုနှင့်အတူစကားပြောလျက်ရှိ၏။ထိုအခါပေတရုက၊အရှင်ဘုရား၊ဤအရပ်၌နေဘွယ်ကောင်းပါ၏။ကိုယ်တော်ဘို့တဲတဆောင် မောရှေဘို့တဆောင်၊ဧလိယဘို့တဆောင်၊တဲသုံးဆောင်ကို အကျွန်ုပ်တို့ ဆောက်လုပ်ပါရစေဟုလျှောက်လေ၏။တပည့်တော်တို့သည် အလွန်ကြောက်သောကြောင့်၊ပေတရုသည်ယောင်ယမ်း၍ထိုသို့လျှောက်သတည်း။ထိုအခါမိုဃ်းတိမ်သည် သူတို့ကိုလွှမ်းမိုး၍၊ဤသူသည်ငါ၏ချစ်သားပေတည်း။သူ၏စကားကိုနားထောင်ကြလော့ဟု မိုဃ်းတိမ်ကအသံတော်ဖြစ်လေ၏ ထိုခဏခြင်းတွင်တပည့်တော်တို့သည်ပတ်လည်သို့ကြည့်ရှုလျှင်၊မိမိတို့နှင့်အတူယေရှုတယောက်တည်းမှတပါးအဘယ်သူကိုမျှမမြင်ကြ။တောင်ပေါ်မှာဆင်းကြသောအခါကိုယ်တော်က၊လူသားသည်သေခြင်းမှ မထမြောက်မှီတိုင်အောင်သင်တို့ယခုမြင်သောအရာကိုအဘယ်သူအားမျှမကြားမပြောနှင့်ဟုတပည့်တော်တို့ကိုပညတ်တော်မူ၏။ တပည့်တော်တို့သည်ထိုစကားကိုမှတ်မိ၍သေခြင်းမှထမြောက်ခြင်းသည်အဘယ်သို့ဆိုလိုသနည်းဟုအချင်းချင်းဆွေးနွေးမေးမြန်းကြ၏။ထိုအခါတပည့်တော်တို့က၊ဧလိယသည်အရင်လာမည်ဟုကျမ်းပြုဆရာတို့သည်အဘယ်ကြောင့်ဆိုပါသနည်းဟုမေးလျှောက်ကြလျှင်၊ကိုယ်တော်က၊ဧလိယသည်အရင်လာ၍အလုံးစုံတို့ကို ပြုပြင်ရသည် မှန်ပေ၏။လူသားသည်လည်းအလွန်ဆင်းရဲ၍ ကဲ့ရဲ့ပယ်ထားခြင်းကို ခံရမည်ဟုကျမ်းစာလာ၏။ငါဆိုသည်ကား၊ဧလိယသည် ရောက်လေပြီ။သူ၏အကြောင်းကိုကျမ်းစာ၌ရေးထားသည်အတိုင်း၊လူများသည် သူ့အားပြုချင်သမျှကို ပြုကြပြီဟု မိန့်တော်မူ၏။တပည့်တော်တို့ရှိရာသို့ ရောက်တော်မူသောအခါ၊များစွာသော လူအစုအဝေးသည် သူတို့ကိုဝိုင်းလျက်၊ကျမ်းပြုဆရာတို့သည် သူတို့နှင့်ဆွေးနွေးမေးမြန်းကြသည်ကို မြင်တော်မူ၏။စုဝေးလျက်ရှိသော လူအပေါင်းတို့သည်ကိုယ်တော်ကိုမြင်လျှင်ချက်ခြင်းအံ့ဩမိန်းမောခြင်းရှိလျက်အထံတော်သို့ပြေး၍နှုတ်ဆက်ကြ၏။ကိုယ်တော်ကလည်း၊သင်တို့သည်သူတို့နှင့်အတူအဘယ်သို့ဆွေးနွေးမေးမြန်းကြသနည်းဟုကျမ်းပြုဆရာတို့ကို မေးတော်မူလျှင်၊လူအစုအဝေး၌ပါသောသူတယောက်က၊အရှင်ဘုရား၊အသောနတ်အစွဲခံရသောအကျွန်ုပ်၏သားကို အထံတော်သို့ ဆောင်ခဲ့ပါပြီ။နတ်သည်ဘမ်းစားလေရာရာ၌သူ့ကိုမြေပေါ်မှာလှဲ၍၊သူသည်လည်းခံတွင်းမှ အမြှုတ်ထွက်လျက်၊အံသွားခဲကြိတ်လျက်၊ပိန်ခြောက်လျက်နေရပါ၏။ထိုနတ်ကိုနှင်ထုတ်ပါမည်အကြောင်းတပည့်တော်တို့အားအကျွန်ုပ်လျှောက်၍သူတို့သည်မတတ်နိုင်ကြပါဟုလျှောက်သော်၊ကိုယ်တော်က၊ယုံကြည်ခြင်းမရှိသောအမျိုး၊ငါသည်သင်တို့နှင့်တကွအဘယ်မျှကာလပတ်လုံးနေရမည်နည်း င်တို့ကိုအဘယ်မျှကာလပတ်လုံးသည်းခံရမည်နည်း။သူငယ်ကိုငါ့ထံသို့ယူခဲ့ကြဟု မိန့်တော်မူသည်အတိုင်းယူခဲ့ကြ၏။20ထိုနတ်သည်ကိုယ်တော်ကိုမြင်လျှင် ချက်ခြင်းသူငယ်ကိုတောင့်မာစေသဖြင့်၊သူငယ်သည်မြေပေါ်မှာလဲ၍အမြုတ်ထွက်လျက်၊ကိုယ်ကိုလှိမ့်လျက်နေ၏။ကိုယ်တော်ကလည်း၊ဤသို့ဖြစ်သည်ကားအဘယ်မျှလောက် ကြာပြီနည်းဟု သူငယ်၏အဘအား မေးတော်မူလျှင်၊အဘက၊ငယ်သောအရွယ်ကပင်ဖြစ်ပါ၏။သူငယ်ကိုသေစေခြင်းငှါမီး၌၎င်း၊ရေ၌၎င်းအကြိမ်ကြိမ်လဲစေတတ်၏။သို့သော်လည်းကိုယ်တော်သည်တတ်နိုင်တော်မူလျှင် အကျွန်ုပ်တို့ကိုသနား၍ကယ်မတော်မူပါဟုလျှောက်လေ၏။ယေရှုကလည်း၊သင်သည်ယုံကြည်နိုင်သလော။ယုံကြည်သောသူဖြစ်လျှင်ခပ်သိမ်းသောအမှုတို့ကိုတတ်နိုင်သည်ဟုမိန့်တော်မူ၏။သူငယ်၏အဘသည် ချက်ခြင်းဟစ်ကြော်၍အကျွန်ုပ်ယုံကြည်ပါ၏သခင်။မယုံကြည်သည်ကိုမစတော်မူပါဟုမျက်ရည်နှင့်လျှောက်ပြန်လေ၏။ထိုအခါလူများတို့သည်စုဝေးလျက်ပြေးလာကြသည်ကိုယေရှုသည်မြင်လျှင်၊နားပင်း၍စကားအပ်သောနတ်၊သူငယ်မှထွက်လော့။နောက်တဖန်မဝင်နှင့်။ငါအမိန့်ရှိ၏ဟု ထိုညစ်ညူးသောနတ်ကိုဆုံးမ၍မိန့်တော်မူသဖြင့်၊နတ်သည်အော်ဟစ်၍ အလွန်တောင့်မာစေပြီးမှထွက်သွား၏။သူငယ်သည်သေသကဲ့သို့ဖြစ်၏။သေပြီဟု လူများဆိုကြ၏။ယေရှုသည် သူ၏လက်ကိုကိုင်၍ချီကြွတော်မူသဖြင့်သူသည်ထလေ၏။အိမ်သို့ဝင်တော်မူပြီးမှတပည့်တော်တို့က၊အကျွန်ုပ်တို့သည် ထိုနတ်ကိုအဘယ်ကြောင့်မနှင်ထုတ်နိုင်ပါသနည်းဟုတိတ်ဆိတ်စွာမေးလျှောက်ကြသော် ကိုယ်တော်က၊ဆုတောင်းခြင်း၊အစာရှောင်ခြင်းမှတပါးအဘယ်သို့သောအားဖြင့်ထိုနတ်မျိုးသည်မထွက်နိုင်ဟုမိန့်တော်မူ၏။ထိုအရပ်မှထွက်၍ဂါလိလဲပြည်အလယ်၌ရှောက်သွားကြစဉ်တွင်၊အဘယ်သူမျှသိစေခြင်းငှါအလိုတော်မရှိ။အကြောင်းမူကား၊လူသားသည် လူတို့လက်သို့အပ်နှံခြင်းကို၎င်း၊အသေသတ်ခြင်းကို၎င်းခံရမည်။ခံပြီးမှသုံးရက်မြောက်သောနေ့၌ မြောက်လိမ့်မည်ဟူသောအကြောင်းများကိုတပည့်တော်တို့အားပြတော်မူ၏။ထိုအကြောင်းများကိုသူတို့သည် နားမလည်သော်လည်း၊ကိုယ်တော်ကို မမေးမလျှောက်ဝံ့ကြ။33ကပေရနောင်မြို့သို့ ရောက်၍အိမ်၌ရှိတော်မူလျှင်၊သင်တို့သည်လမ်း၌အဘယ်အမှုကို အချင်းချင်း ငြင်းခုံကြသနည်းဟုမေးတော်မူသည်ကိုသူတို့သည်တိတ်ဆိတ်စွာနေကြ၏။အကြောင်းမူကား၊အဘယ်သူသည်သာ၍ကြီးမြတ်အံ့နည်းဟုလမ်း၌အချင်းချင်းငြင်းခုံကြ၏။ထိုအခါကိုယ်တော်သည်ထိုင်လျက်၊တကျိပ်နှစ်ပါးတို့ကို ခေါ်တော်မူ၍၊အရင်ဦးဖြစ်လိုသောသူမည်သည်ကား၊နောက်ဆုံးဖြစ်ရမည်။အလုံးစုံတို့၏အစေခံလည်းဖြစ်ရမည်ဟု မိန့်တော်မူ၏။သူငယ်တယောက်ကိုလည်းယူ၍သူတို့အလယ်၌ထားပြီးမှ လက်တော်နှင့်ချီပိုက်လျက်၊အကြင်သူသည်ငါ့မျက်နှာကို ထောက်၍ဤကဲ့သို့သောသူငယ်တစုံတယောက်ကို လက်ခံ၏။ထိုသူသည်ငါ့ကိုပင် လက်ခံ၏။ငါ့ကိုလက်ခံသောသူသည်လည်းငါ့ကိုသာလက်ခံသည်မဟုတ်၊ငါ့ကိုစေလွှတ်တော်မူသောသူကိုပင် လက်ခံသည်ဟုမိန့်တော်မူ၏။ယောဟန်ကလည်း၊အရှင်ဘုရား၊အကျွန်ုပ်တို့နှင့်အတူမလိုက်ဘဲလျက် ကိုယ်တော်၏နာမကိုအမှီပြု၍နတ်ဆိုးတို့ကိုနှင်ထုတ်သောသူတယောက်ကိုအကျွန်ုပ်တို့တွေ့ပါ၏။သူသည်အကျွန်ုပ်တို့နှင့်အတူမလိုက်သောကြောင့်၊အကျွန်ုပ်တို့သည်မြစ်တားကြပါသည်ဟုလျှောက်လေသော်၊ယေရှုက၊ထိုသူကိုမမြစ်တားကြနှင့်။ငါ့နာမကိုအမှီပြုလျက်တန်ခိုးကိုပြ၍ငါ့ကိုအလွယ်တကူကဲ့ရဲ့နိုင်သောသူတယောက်မျှမရှိ။သင်တို့၏ရန်သူဘက်၌မရှိသောသူသည်သင်တို့ဘက်၌ရှိ၏ သင်တို့သည်ခရစ်တော်နှင့်ဆိုင်သည်ဟုငါ့မျက်နှာကိုထောက်၍အကြင်သူသည်သင်တို့အားရေတခွက်ကိုမျှပေး၏။ထိုသူသည်အကျိုးကိုမရဘဲမနေရာ။ငါအမှန်ဆို၏။ငါ့ကိုယုံကြည်သောဤသူငယ်တစုံတယောက်ကိုအကြင်သူသည်မှားယွင်းစေ၏။ထိုသူသည်လည်ပင်း၌ကြိတ်ဆုံကျောက်ကိုဆွဲ၍ပင်လယ်၌ချခြင်းကိုခံရလျှင် အနေသာ၍ကောင်း၏။သင်၏လက်သည်သင့်ကိုမှားယွင်းစေလျှင်၊လက်ကိုဖြတ်လော့။ပိုးမသေ၊မီးမငြိမ်းရာ၊ငရဲအတွင်းမငြိမ်းနိုင်သောမီးထဲသို့လက်နှစ်ဘက်စုံနှင့်ဝင်ရသည်ထက်၊လက်ချို့တဲ့၍အသက်ရှင်ခြင်းသို့ဝင်စားသော်သာ၍ကောင်း၏။သင်၏ခြေသည်သင့်ကိုမှားယွင်းစေလျှင်၊ခြေကိုဖြတ်လော့။ပိုးမသေ၊မီးမငြိမ်းရာ၊ငရဲအတွင်းမငြိမ်းနိုင်သောမီးထဲသို့ခြေနှစ်ဘက်စုံနှင့် ချခြင်းကိုခံရသည်ထက်ခြေချွတ်တက်၍အသက်ရှင်ခြင်းသို့ ဝင်စားတော်တာ၍ကောင်း၏။သည်မျက်စိသည်လည်းတင့်ကိုမှားယွင်းစေလျင်မျက်စိကိုထုတ်လော့ပိုးမသေးမိမိငိမ့်ရာငရဲမီးသေးသို့မျက်စိနှစ်ဖက်စုံနှင့်ချခြင်းကိုခံရသည်ထက်မျက်စိတစ်ဖက်နှင့်ဘုရားသခင်နိုင်ငံတော်သို့ဝင်စားတော်တာ၍ကောင်း၏ရစ်ကောင်ရှိသမျှတို့၌ စားခတ်ရကဲ့သို့ခပ်သိမ်းသောသူတို့သည်မီးစားခတ်ခြင်းကိုခံရကြမည်။ဆားသည်ကောင်း၏သို့သော်လည်းအငန်ကင်းပျောက်လျှင်၊ငန်သောအရသာကိုအဘယ်သို့ရပြန်မည်နည်း။သင်တို့၌ဆားရှိစေကြလော့။အချင်းချင်းအသင့်အတင့်နေကြလော့ဟုမိန့်တော်မူ၏။